အခန်းကြီး26အငယ်1မှ6တက္ကိ7ခု ပထမလတရနေ့တွင်သာရဖျား၏နှုတ်ကပတ်တော်သည်ငါစီသို့ရောက်လာ၍အချင်းလူသားတူယူမျိုးကအေဟေတိုင်းနိုင်ငံတို့၏တကံဖြစ်သောယေရုရှလင်မြို့သည်ပျက်စီးသည်ဖြစ်၍ငါလက်သို့ရောက်လိမ့်မည်ထိုမြို့စိတ်ညံသောကြောင့်ငါစီပင်လိမ့်မည်ဟုယေရုရှလင်မြို့တစ်ဖက်၌ဆိုမိသောကြောင့်အရှင်သာရဖျားမိန်တော်မူသည်ကားအိုတုရုမျိုး တင့်တစ်ဖက်၌ငါနေ၏သမုတ်တရားလှိုင်းတဘူတက်တဲ့ကဲ့သို့လူအမျိုးမျိုးတို့သည်တင့်ကိုတက်၍တိုက်ဆိုင်ပြီးသူတို့သည်တုရုမျိုးရိုးကိုဖျက်၍ပြအိုးတို့ကိုဖြိုချကြလိမ့်မည်မြေမုံကိုငါချစ်ခွာ၍ရှင်းလင်းသောကြောက်ကဲ့သို့ဖြစ်စေမည်ပင်လေအလေ၌ပိုက်ခွန်လှမ်းရအရက်ဖြစ်လိမ့်မည်ငါပြောပြီဟုအရှင်သာရဘုရားမိန်တော်မူ၏လူမျိုးလူယူရာဖြစ်ရလိမ့်မည် လယ်ပြင်၌ရှိသော သမီးတို့သည်ထားဖြင့်သေ၍ငါသည်ထာဝရဘုရားဖြစ်ကြောင်းကိုသိရကြလိမ့်မည်ဟု မိန့်တော်မူ၏။တဖန်အရှင်ထာဝရဘုရားမိန့်တော်မူသည်ကား၊ဘုရင်တို့၏ဘုရင်တည်းဟူသောမြောက်မျက်နှာရှင်ဘုရင်နေဗုခဒ်နေဇာကို မြင်းရထား၊မြင်းစီးသူရဲ၊လူများအလုံးအရင်းနှင့်တကွတုရုမြို့သို့ငါဆောင်ခဲ့မည်။ သူသည်လေပြင်း၌ရှိသောတင်ဤသမီးတို့ကိုဓာနှင့်တတ်လိမ့်မည်။တင့်တစ်ဖက်၌ရဲလိုက်ကိုတီ၍မြေရိုးကိုဖုတ်ပြီးလျှင်ဒိုင်းလွားတို့ကိုချီကာလိမ့်မည်။တင်ဤမျိုးရိုးတစ်ဖက်တစ်ချက်ဝက်ခွတိုင်၌တုံးတို့ကိုဆွဲထား၍တင်ဤရဲလိုက်တို့ကိုတူရင်းနှင့်ဖြိုချလိမ့်မည်။မြင်းများသောကြောင့်မြေမှုန့်သည်တင့်ကိုဖုံးလွှမ်းလိမ့်မည်။တိုက်ဖြတ်သောမြို့တဲသို့ဝင်တတ်တဲ့ကဲ့သို့ သင်ဤမြို့တကားသို့ဝင်သောအခါလှဲရထမ်းမျိုးမြည်တံမြင်းစည်းသူရဲတို့အတန်ကြောင့်သင်ဤမြို့ရိုးလှုပ်ရှားလိမ့်မည်မြင်းခွာတို့ဖြင့်သင်ဤလမ်းရှိသမျှတို့ကိုနင်းလျက်တင်ဤလူတို့ကိုဓာနှင့်တတ်၍တင်ခိုလုံเสียရုတ်ထုစင်တုတို့သည် မြေတိုင်အောင် ပြိုလဲကြလိမ့်မည်တင်ဤဥစ္စာကိုလူယူ၍တင်ဤကုံများကိုလည်းတင်ယူကြလိမ့်မည်တင်ဤအုတ်ထရန်ကို ဖြူ၍ ပုံဗိမာန်တို့ကိုဖျက်ပြီးလျင်တင်ဤကြောက်တစ်သားမြေတို့ကိုရေထဲမှချပြစ်ကြလိမ့်မည်တင်ဆိုသောတိချင်းတန်ကိုငါငိမ့်စေ၍တီးသောဆောင်းတန်ကို နောက်တဖန်အဘယ်သူမျှမကြားရတင်သည်ရှင်းလင်းသောကြောက်ကဲ့သို့ ပိုက်ခွန်လှမ်းရာအရက်ဖြစ်ရလိမ့်မည်နောက်တဖန်မတီးပြန်ရငါသာရဖျားပြောပြီဟုအရှင်သာရဖျားမိန်တော်မူ၏ အငယ်15မှ21တူရုမျိုးကိုရီမှတ်၍အရှင်သာရဘုရားမိန့်တော်မူသည်ကားတင်းအလယ်၌ကြီးစွာသောလှုပ်ကြံခြင်းအမှုဖြစ်၍ထိခိုက်သော သူတို့သည်အော်ဟစ်သောအခါတင်းပြိုလဲခြင်းအတန်ကြောင့်တကြွန်းတနိုင်ငံအရတ်တို့သည်တုန်လှုပ်ကြလိမ့်မည်သမုတ်တရားမင်းအပေါင်းတို့သည်ရာဇပလင်ပေါ်ကဆင်း၍အင်ကြီးတော်ကို၎င်းခြေလေသောအဝတ်တော်ကို၎င်းချွတ်ပယ်ပြီးမှ တုံလှုပ်ခြင်းအဝတ်ကိုဝတ်လျက်မြေပေါ်၌ထိုင်လျက်ခဏခဏတုံလှုပ်၍တင်ဤအမှုကြောင့်မိမောတွေ့ဝေကြလိမ့်မည်သူတို့ကလည်းအိုချောသောသောမြို့ပင်လေသာနေ၍ပင်လေ၌အာကြီးသောမြို့ပင်လေသာအပေါင်းတို့ယူသေးပွေသောမြို့သားနှင့် ပြည့်စုံသောမြို့တင်သည်အလွန်ပျက်စီးလေပြီတကားဟုတင့်အားဆိုလျက်တင့်အတွေ့မိတမ်းကြလိမ့်မည် သင်ပြိုလဲသောနေ့တွင်တကြွတနိုင်ငံအရတ်တို့သည်တုန်လှုပ်၍သင်ကွယ်ပြောက်သောကြောင့်ပင်လယ်၌ရှိသော ကျွန်းများတို့သည် ထိတ်လန့်ကြလိမ့်မည်အရှင်သာရဘုရားမိန်တော်မူသည်ကားလူမနေသောမြို့ကဲ့သို့ငါသည်တင့်ကိုစိတ်ညံစေလျက်ပင်လယ်ကိုတင့်အပေါ်သို့ဆောင်ခဲ့၍လှိုင်းတဘိုးတို့သည်တင့်ကိုလွှမ်းမိုးသောအခါရှေးလူဟောင်းတို့နေရာမြေတွင်တည်းသို့ဆင်းသောသူတို့နှင့်အတူတင့်ကိုငါနှိမ်ချ၍ တင်၌လူမနေစေခြင်းငှာမြေတွင်တည်းသို့ဆင်းသောသူတို့နှင့်အတူရှေးကာလမှစ၍စိတ်ဉဏ်ရာရမြေအောက်အရတို့၌ငါချထားမည်ထိုအခါအသက်ရှင်သောသူတို့၏နေရာ၌ငါဘုံကိုငါဖွင့်မည်တင်မူကားကြောက်မဲ့ဖွယ်သောအရာဖြစ်၍နောက်တဖန်အဘယ်သူမျှရှာ၍မတွေ့နိုင်အောင်ပျောက်ကုန်ရာသို့ ရောက်လိမ့်မည်ဟု အရှင်သာရဘုရားမိန့်တော်မူ၏